ဟေဘေဩရစာခန်းကြီး30အငယ်1မှ4တဏီကပညာတရားသည်နောက်ဖြစ်လက်တန်သောမင်္ဂလာအကျိုးတို့၏တေချာသောပုံတရံကိုမပြအရိတ်ကိုသာပြသည်ဖြစ်၍နှစ်စင်မပြပူဇော်သောရစ်အားဖြင့်အထံတော်သို့ချင်းကပ်သောသူတို့ကိုစုံလင်ခြင်းဖြစ်၌မတီးစေနိုင်ရာတီးစေနိုင်လျင်ဝတ်ပြုသောသူတို့သည်တခါတည်းနှင့်စင်ကြယ်ခြင်းသို့ရောက်ပြီးမှ နောက်တဖန်တံဝေကတရားရเสียအကြောင်းအလင်းမရှိသည်ဖြစ်သောကြောင့်ထိုရစ်တို့ကို တခါတည်းသာ ပူဇော်၍နောက်တဖန်မပူဇော်ဘဲနေရချမ်းမည်မဟုတ်လောယခုမူကားရစ်ပူဇော်သည်တွင်အပြစ်များကို နှစ်တိုင်းအောက်မေ့ခြင်းရှိ၏အကြောင်းမူကားနွားစိတ်၏အသွေးသည်အပြစ်ကို မပင်နိုင်ရအငယ်၅မှ၁၀ ထိုကြောင့်ခရစ်တော်သည်ဤလောကသို့ကြွလာသောအခါ၊အိုဘုရားသခင်၊ကိုယ်တော်သည်ယဇ်နှင့် ပူဇော်သက္ကာကို အလိုတော်မရှိသည်ဖြစ်၍၊အကျွန်ုပ်အဘို့ကိုယ်ခန္ဓာကို ပြင်ဆင်တော်မူပြီ။မီးရှို့ရာယဇ်နှင့်အပြစ်ဖြေရာယဇ်များကိုအားရနှစ်သက်တော်မမူသောအခါ၊ကျမ်းစာလိပ်၌အကျွန်ုပ်ကို အမှတ်ပြု၍ရေးထားသည်နှင့်အညီ၊အကျွန်ုပ်သည် ကိုယ်တော်၏အလိုကို ဆောင်အံ့သောငါသွားပါမည်ဟု အကျွန်ုပ်ဝန်ခံပါသည်ဟုလျှောက်ဆို၏ပညာတရားအတိုင်းပြုရသောဝတ်ကိုရည်ဆောင်လျက်ခရစ်တော်ကမိရှုရာရစ်အဖြစ်ဖြစ်ရာရစ်အစရှိသောရစ်များနှင့်ပူဇော်တကာများတို့ကို ကိုတော်သည်အလိုတော်မရှိ အာရနှစ်သက်တော်မမူဟုအထက်ကဆိုနှင့်ပြီးမှတဖန်တုံအိုဖျားသခင်အကျွန်ုပ်သည်ကိုရောဤအလိုကိုဆောင်းအံ့သောငါတောပါမည်ဟုဆိုသည်တွင် ဒုတိယဝတ်ကိုတည်စေခြင်းဟာပထမဝတ်ကိုပယ်၏ထိုအလိုတော်နှင့်အညီယေရှုခရစ်၏ကိုယ်တော်ကိုတခါတည်းပူဇော်သောအဖြစ်ငါတို့သည်စင်ကြယ်ခြင်းသို့ရောက်ကြ၏အငယ်7မှ18ယေဘရဟိတ်မိဒီကာနေတိုင်းဝတ်ပြုလျက်အပြစ်ကို မဖြေနိုင်သောရစ်ကိုအထက်ထက်အဖန်ဖန်ပူဇော်လျက်ရက်နေရ၏ ထိုသခင်မူကားအပြစ်ကိုဖြေခြင်းငှာရစ်တခုဒီကို ပူဇော်ပြီးမှစ၍ဘုရားသခင်၏လက်ရတော်ဘက်၌အစဉ်အမြဲထိုင်၍မိမိရန်သူတို့ကိုမိမိခြေတင်ရာ မချမထားမီတိုင်အောင်မျော်လင့်လျက်နေတော်မူ၏အကြောင်းမူကားစင်ကြယ်သောသူတို့သည်သာဝရဆုံလင်ခြင်းအကျိုးကိုရစေခြင်းငှာတခါသည်ပူဇော်ခြင်းအပြင်ပြုတော်မူ၏ထိုတို့နှင့်အညီတန်ရှင်းသောဝိညာဉ်တော်သည် ငါတို့အားတက်သေးပေးတော်မူသည်မှာနောင်ကာလအခါသူတို့၌ငါပေးသောဗြိဉ္ဉ်တရားဟုမူကားငါထာဝရဘုရားသည်ငါပညာတို့ကို သူတို့နှလုံးထဲမှ ပေးသွင်းမိသူတို့စိတ်ဝိညာဉ်၏အပေါ်မှာရေးထားမည်ဟု အထက်ကမိန်တော်မူပြီးမှ တပန်တုံ သူတို့ပြမှားခြင်းလွန်ကျူးခြင်းအမျိုးမျိုးကိုငါမအောင်မေဘဲနေမည်ဟုလာသည်ထိုအပြစ်တို့ကိုလွတ်ပြီးလျင် နောက်တဖန်အပြစ်ဖြေသော ပူဇော်တကာကိုပြုเสียအကြောင်းမရှိအငယ်19မှ25ထိုကြောင့်ညီကိုတို့ယေရှု၏ကိုခန္ဓာတော်ဒီဟုသောကလကာအားဖြင့်ထိုသခင် ပြင်ဆင်တော်မူသော အသက်လမ်းသစ်တွင်ငါတို့သည်တန်ရှင်းရဌာနသည်သို့အသွေးတော်ကိုအမိပြု၍အစည်းအတားမရှိ ဝင်ရသောအခွင့်ရှိသဖြင့်၎င်းဘုရားသခင်အိမ်တော်ကို အုပ်ဆိုးသောယေပရောဟိမင်းရှိသဖြင့်၎င်းငါတို့သည်တစ္ဆာနှင့်ပြည့်စုံသောသဘောရှိ၍ဝီစီကိစ္စနှင့်ကင်းသောယုံကြည်ခြင်း၌တည်လျက်စိတ်နှလုံးကိုတံဝေကတရားနှင့်လွတ်အောင်ဖြန်းခြင်း ကိုယ်ကာယကိုလည်းကြည်သာရေဖြင့်ဆေးကြောခြင်းရှိပြီးမှအထံတော်သို့တိုးဝင်ချင်းကပ်ကြကုန်ဟံမျောလင်းခြင်းအကြောင်းကိုဝန်ခံ၍မတင်းခြင်းမလွတ်လျော့ဘဲတည်ကြည်ကြကုန်ဟံ အကြောင်းမူကားဂတိထားတော်မူသောသူသည်တစ္ဆာနှင့် ပြည့်စုံတော်မူ၏ထိုမှတပါမေတ္တာစိတ်ရှိစေခြင်းဟာ၎င်းကောင်းသောအကျင့်ကိုကျင့်စေခြင်းဟာ၎င်းတိုက်တွန်းနှိုးဆော်ရသောအခွင့်ကိုရှာ၍အချင်းချင်းတယောက်ကိုတယောက်ထောက်စာကြည့်ရှုကြကုန်အံလူအချို့တို့၏ထုံးစံရှိသည့်အတိုင်းအချင်းချင်းစည်းဝေးခြင်းအမှုကို မရှောင်မလွဲကြနှင့်အချင်းချင်းတို့ကို တိုက်တွန်းနှိုးဆော်ကြလော့ကာလအချိန်ရောက်လူနီးဒီကိုထောက်သည်ဖြင့်တာ၍ကြိုးစားကြလော့အငယ်26မှ31အကြောင်းမူကားတမာတရားကိုတီးပြီးမှကိုယ်အလိုသို့လိုက်၍ပြစ်မှားပြန်လျင်နောက်တဖန်အပြစ်ဖြေသောရစ်ကိုပူဇော်ရာ အခွင့်မရှိဘဲဒန်စီခြင်းကိုခံရမည်ဟုကြောက်မဲ့ဖွယ်သောမျော်လင့်ရသောအကြောင်း ငင်းဆန်သောသူတို့ကိုဖျက်ဆီးဖို့ရာအမျက်တော်မီးလောင်ခြင်းကိုခံရသောအကြောင်းရှိ၏။မောရှေ၏တရားကိုပယ်သောသူမည်သည်ကား၊သက်သေခံနှစ်ဦးသုံးဦးရှိလျှင်သနားခြင်းကို မခံရဘဲသေရ၏။ထိုမျှမက၊ဘုရားသခင်၏သားတော်ကို ခြေဖြင့်ကျော်နင်းလျက်၊မိမိကို စင်ကြယ်စေသောပဋိညာဉ်တရား၏အသွေးကိုအပြစ်တင်လျက်၊ဆုကျေးဇူးကိုပေးသော ဝိညာဉ်တော်ကိုမထီမဲ့မြင် ပြုလျက်ရှိသောသူသည်အဘယ်မျှလောက်ကြီးစွာသောဒဏ်ဖြင့်ခံထိုက်သည်ကိုသင်တို့ထင်ကြသနည်းငါသည်အပြစ်တရားကိုစီရင်ပိုင်၏အပြစ်နှင့်အလျောက်ငါဆက်ပေးမည်ဟု၍၎င်းထာဝရဘုရားသည်မိမိလူတို့အဖို့တရားစီရင်မည်ဟု၍၎င်းမိန်တော်မူသောသူကိုငါတို့သည် အမှန်သိကြ၏အသက်ရှင်တော်မူသောဘုရားသခင်၏လက်တော်သို့ကြက်ရောက်ခြင်းအမှုသည် ကြောက်မဲ့ဖွယ်သောအမှုဖြစ်သည်အငယ်32မှ39တင်တို့သည် အလင်းသို့ရောက်ပြီးသည့်နောက် လူများရှိမှကဲ့ရဲ့နှင်းဆဲခြင်းကိုခံရသဖြင့်၎င်းထိုတို့ခံရသောသူတို့နှင့်ဆက်ဆံသောအပေါင်းဖော်ဖြစ်သဖြင့်၎င်းကြီးစွာသောဆင်းရဲဒုက္ခဝေဒနာများကိုဆိုင်ပြိုင်တိုက်လှန်ခြင်းနှင့် တွေ့ကြုံသောအထက်ကာလအချိန်ကို အောက်မေ့ကြလော့ထိုအခါ သင်တို့သည်အကျဉ်းခံရသောသူတို့အတွက်ကြောင့်ကြင်နာသောစိတ်ရှိရသည်သာမက၊ကိုယ်ပစ္စည်းဥစ္စာများကိုသူတပါးလုယူဖျက်ဆီးသော်လည်း၊ကိုယ်သုံးစရာဘို့ကောင်းကင်ဘုံ၌သာ၍မြတ်သော အမြဲတည်သောဘဏ္ဍာရှိသည်ကိုသိ၍လုယူဖျက်ဆီးခြင်းကိုဝမ်းမြောက်သောစိတ်နှင့် ဝန်ခံကြ၏။ထိုကြောင့်၊ကြီးစွာသော အကျိုးနှင့်ယှဉ်သောသင်တို့၏ရဲရင့်ခြင်းစိတ်ကိုမစွန့်ကြနှင့် ဘုရားသခင်၏အလိုတော်ကို ဆောင်ပြီးမှဂတိတော်အတိုင်းအကျိုးကိုရမည်အကြောင်းတီးခံခြင်းစိတ်ရှိရမည်။ဘယ်ကြောင့်ဤဟုမူကားကြွလလတန်သောသူသည် မဆိုင်မလင့်ဘဲမကြံမြင့်ပြီးရောက်တော်မူလိမ့်မည်။ဖြောင့်မတ်သောသူသည်ယုံကြည်ခြင်းအပြင်အသက်ရှင်လိမ့်မည်။သို့တော်လည်းရွေ့လျော့လျင်ငါစိတ်ဝိညာဉ်သည် ထိုသူကို အာရနှစ်သက်ခြင်းမရှိဟုဘုရားသခင်အမိန့်တော်ရှိ၏။ငါတို့မူကားပျက်စီးခြင်းတို့ ရောက်အံ့သောငါရွေ့လျော်သောသူမဟုတ်စိတ်ဝိညာဉ်သည်ကဲတင်ခြင်းသို့ရောက်အံ့သောငါယုံကြည်သောသူ ဖြစ်ကြ၏